ခန်းကြီး132အငယ်1မှ6အိုးထာဝရဘုရားဒါဝိမင်းကို၎င်းသူခံရသမျှသောဆင်းရဲခြင်းကို၎င်းအောင်းမေ့တော်မူပါ ထိုမင်းကယာကုပ်အမျိုးကိုးကွယ်သောတကိုးရှင်ထာဝရဘုရားကျင်းကိုတော်မူရာ အရက်ကို အကျွန်ုပ်သည်မတွေ့မိတိုင်အောင် ကိုနေရာအိမ်သို့မဝင် ကိုအိယာဘော်သို့မတက် ကိုမျက်စိအိယာမီအခွင့်မျက်ခမ်းမှိယာမီအခွင့်ကိုမပေးပါဟု ယာကုပ်အမျိုးကိုးကွယ်သောတကုရှင်သာရဘုရားထံကျိန်ဆို၍ဒိဋ္ဌံပြု၏တဲတော်သည်အေဖရင်ပြည်မှရှိကြောင်းကိုငါတို့သည်ကြားရကြပြီယာရင်တော၌တွေ့ကြပြီအငယ်ခုနှစ်မှ30ဘုံဗိမာန်တော်သို့ဝင်၍ခြေတော်တင်ရခုံအောက်၌ပြဝတ်ကိုးကွယ်ကြကုန်အံ့အိုထာဝရဘုရားကျိန်ဝတ်တော်မူရာသို့ဘုံတော်နှင့်ရှင်သော ဓမ္မတေတာနှင့်တကွတက်တော်မူပါ ကိုရောဤယေဘရဟိတိုသည်ဖြောင့်မတ်ခြင်းတစားကိုဆင်၍ကိုရောဤတန်ရှင်းသူတို့သည်ရွှင်လန်းစွာတည်ခြင်းဆိုကြပါစေသော ကိုရောဤကျွန်ဒါဝိမင်းဤမျက်နာကို ထောက်သည်ဖြင့်ကိုရောထံ၌ဘိသိက်ခံသောသူကိုညင်းပယ်တော်မမူပါနှင့်အငယ်7မှ18ဒါဝရဖျားသည်ဒါဝိအားဒိဋ္ဌံကျိန်ဆူခြင်းကိုပြု၍ သစ္စာဖြစ်တော်မမူသောစကားဟုမူကား၊သင်၏အမျိုးအနွယ်ကိုသင်၏ပလ္လင်ပေါ်မှာငါတင်မည်။သင်၏သားတို့သည်ငါ့ပဋိညာဉ်တရားကို၎င်း၊ငါသွန်သင်သောသက်သေခံချက်ကို၎င်းစောင့်ရှောက်လျှင်၊သူတို့၏သားများသည်လည်းသင်၏ပလ္လင်ပေါ်မှာအစဉ်အမြဲထိုင်ရကြလိမ့်မည်ဟုဗျာဒိတ်ထားတော်မူပြီ။ထာဝရဘုရားသည်ဇိအုန်မြို့ကို ရွေးကောက်၍အမြဲနေတော်မူရာဘို့ အလိုတော်ရှိသည့်အရာမှာဤမျိုးကားငါအစဉ်မြဲကျင်းကိုရာမျိုးတည်ငါအလိုရှိသည်ဖြစ်၍ဤမျိုး၌ငါနေမည်တင်းအစာဟာရကိုအထူးသဖြင့်ကောင်းချီးပေးမည်သူ၌ဆင်းရဲသားတို့ကိုဝတ်စွာကျွေးမည်သူ၏ရစ်ပရောဟိတ်တို့ကိုကယ်တင်ခြင်းတစားကိုဆင်စေသဖြင့်သူ၌တန်ရှင်းသူတို့သည်ရွှင်လန်းသောတည်ခြင်းကိုရွှင်လန်းစွာဆိုရကြလိမ့်မည် ထိုမြို့၌ဒါဝိဒ်၏ဦးချိုကိုငါပေါက်စေမည်။ငါ့ထံ၌ဘိသိက်ခံသောသူဘို့မီးခွက်ကိုငါပြင်ဆင်ပြီ။ထိုအရှင်၏ရန်သူများကိုရှက်ကြောက်ခြင်းနှင့်ငါဖုံးလွှမ်းမည်။သူ၏ဦးရစ်သရဖူသည်ဘုန်းပွင့်လျက်ရှိလိမ့်မည်ဟုဗျာဒိတ်တော်ရှိ၏။